ခန်းကြီး53အငယ်1မှ30ထိုနောက်မှ အရှိဘက်သို့မျက်နှာပြုသောတကားဝသို့တဖန်ခေါ်သွား၏ဤဒေလာအမျိုး၏ဖျားသခင်ဘုံတော်သည် အရှိမျက်နှာမှလာ၍အတန်သည်သမုတ်တရားတန်ကဲ့သို့ဖြစ်၏ယုံကြည်တော်အားဖြင့်မြေပြင်လုံးလင်း၏ငါမြင်သောယူပါယုံသည်မြို့တော်ကို ဖြစ်စည်းခြင်းငှာလာသောအခါငါမြင်သောယူပါယုံနှင့်တူ၏ ထင်ရှားသောအရာတို့သည်ခေဗာမြစ်နားမှာငါမြင်ဘူးသောအရာများကဲ့သို့ဖြစ်၍ငါသည်ပြက်ဝတ်လျက်နေ၏။ဒါဝရဘုရား၏ဘုံတော်သည်အရှိဘက်သို့မျက်နှာပြုသောတကားလမ်းဖြင့်အိမ်တော်တဲသို့ဝင်တော်မူ၏။ထိုအခါဝိညာဉ်တော်သည်ငါကိုခြိလျက်အတွင်တတိုင်းတဲသို့ ဆောင်းသွား၍ ထာဝရဘုရား၏ဘုန်းတော်သည်တအိမ်လုံးကို ဖြည့်တော်မူ၏အရင်လူသည်ငါအနားမှရက်နေလျက်အိမ်တော်တဲကငါအားမိန်တော်မူသောအတန်ကိုငါကြားသည်ကအချင်းလူသားဤအယက်သည်ငါပလင်တီယာအယက်ငါခြေဘဝါနင်းမြဲအယက်ဤဒေလအမျိုးသားတို့တွင် အစဉ်မြဲငတ်နေရာအယက်ဖြစ်၏ဤဒေလရှင်မြင်းများနှင့် အမျိုးသားများတို့သည် မှားယွင်းခြင်းအားဖြင့်၎င်းရှင်မြင်းဤအသေးကောင်အားဖြင့်၎င်းမြင့်ရာအရတ်တို့၌ငါဤနာမတော်မြတ်ကိုနောက်တဖန်မရှုံချရကြသူတို့တကခုံကိုလည်းငါတကခုံအနားမှ၎င်းသူတို့တိုင်ကိုလည်းငါတိုင်အနားမှ၎င်းတီဆိုင်လျက်ငါနှင့်သူတို့ဆက်ကြမှာနံရံတစ်ခုတည်းသာရှိလျက် သူတို့ပြုမိသောဆက်ဆုပ်ယွန်ရှာပွဲ အမှုတို့ဖြင့်ငါ၏နာမတော်မြတ်ကို ရှုံချသောကြောင့်ငါသည်အမျက်ထွက်၍သူတို့ကိုဖျက်ဆီးပြီးယခုမူကားသူတို့မှားယွင်းခြင်းအမှုများနှင့်ရှင်ပြန်၏အသေးကောင်များကိုငါမှဝေးစွာပယ်ရှားကြစေငါသည်လည်းသူတို့တွင် အစဉ်အမြဲနေမည်အချင်းလူသားဣဒေလအမျိုးသားတို့သည် ကိုဒုစရိုက်အပြစ်ကြောင့်ရှက်ကြောက်စေခြင်းဟံအိမ်တော်ကိုပြတ်လော့အိမ်တော်ပုံကိုသူတို့တိုင်းချစေလော့အငယ်7မှ19သူတို့သည်ကိုပြုမိသောအမှုများကြောင့်အမှန်ရှက်ကြောက်လင်အိမ်ပုံတရံနှင့်ထွက်ရာဝင်ရာတကားဝများကြင်ရသမျှသော ထုံးစံများ စီရင်ထုံးဖွဲ့ချက်တရားအလုံးစုံတို့ကိုပြလော့ သူတို့သည်ထုံးစံများနှင့်စီရင်ထုံးဖွဲ့ချက်အလုံးစုံတို့ကိုကျင့်ဆောင်စေခြင်းဟံသူတို့ရှေ့မှရေးထားလော့တောင်ထိပ်ပေါ်မှတည်သောအိမ်တော်ဤတရားဟုမူကားအိမ်တော်နယ်နမိတ်ရှိသမျှတို့သည်အလွန်တန်ရှင်းရကြမည်ဤ၍ကအိမ်တော်ဤတရားပေသည်ရစ်ပလင်အတိုင်းရှိကတန်တောင်ဖြင့်တိုင်းလင် ဖနက်အမြင့်တတောင်အကျဲတတောင်ပတ်လေအနာ အကျဲတထွာရှိ၍ရစ်ပလင်ပြင်ဘက်၌တည်ရ၏အောက်အထစ်သည်မြေနှင့်နှစ်တောင်ကွာ၍အကျဲတတောင်ရှိရမည်ငယ်သောအထစ်နှင့်ကြီးသောအထစ်သည်လေးတောင်ကွာ၍အကျဲတတောင်ရှိရမည်ရစ်ပလင်အမြင့်သည်လည်းလေးတောင်ရှိရမည်ဥချိုလေးချောင်းလဲတည့်ရမည်ရစ်ပလင်သည်စတူရန်ဖြစ်၍အလျား၁၂တောင် အနံလဲ32တောင်ရှိရမည်အောက်အထစ်တီလဲစတုယံဖြစ်၍အလျား34တောင်အနံလဲ34တောင်ရှိရမည်အနာပတ်လဲတီလဲအကျဲတထွာရှိရမည်ဖနက်တီရစ်ပလင်ပတ်လဲ၌တတောင်ထွက်၍တဲ့ရလန်းသည်အရှိတို့မျက်နာပြုရမည်အငယ်၁၈မှ29 တဖန်အချင်းလူသားအရှင်သာရဖျံမိန်တော်မူသည့်အတိုင်းမိရှုရာရစ်ကိုပူဇော်၍အသွေးကိုဖျံဖို့ရာရစ်ပလင်ကိုတည်သောနေ၌ကျင့်ရသောတရားဟုမူကားအမှုတော်ကိုဆောင်၍ငါထံသို့ချဉ်ကပ်သော လေဝိအမျိုးဇာထုတ်သားရစ်ပရောဟိတ်တို့အားအပြစ်ဖြေရာရစ်ဖို့ပြိုသောနွားထီးတကောင်ကိုအယံမီနွားအသွေးအချို့ကိုယူ၍ ယစ်ပလင်ဥချိုလေးချောင်းအထစ်လေးတောင်အနာပတ်ကိုလူသောအားဖြင့်တရှင်းစင်ကြယ်စေရမည်အပြစ်ဖြေရာရစ်ဖို့နွားကောင်ကိုယူ၍တန်ရှင်းရာဌာနပြင်ဗိမာန်တော်အတွင်းတွင်ခန့်ထားသောအရ၌မိရှို့ရမည်ဒုတိယနှစ်၌လည်းအပြစ်မရှိသောစိတ်တငယ်ကိုယူ၍အပြစ်ဖြေရာရစ်ဖို့ပူဇော်ရမည်ရစ်ပလင်ကိုနွားအသွေးနှင့် တန်ရှင်းစေတကဲ့သို့စိတ်အသွေးနှင့်တန်ရှင်းစေရမည်ထိုတို့ရစ်ပလင်ကိုတန်ရှင်းစေပြီးသည့်နောက်အပြစ်မရှိပြိုသောနွားထီနှင့် အပြစ်မရှိသောစိတ်ထီကိုသာရဖျားရှေ့တော်၌ပူဇော်ရမည်ရစ်ပရောဟိတ်တို့သည်ဆားကိုတင်လျက်ထိုရစ်ကောင်တို့ကိုသာရဖျားဖို့မိရှို့၍ပူဇော်ရကြမည်ခொနည်းပတ်လုံးတနေ့တနေ့လင်စိတ်တကောင်ကို အပြစ်ဖြေရာရစ် ပြု၍ပူဇော်ရမည်အပြစ်မရှိပြိုသောနွားထီးတကောင်နှင့်တိုးထီးတကောင်ကိုလည်းပူဇော်ရမည်ခုနှစ်ရက်ပတ်လုံးရစ်ပလင်ကိုတန်ရှင်းစင်ကြယ်စေ၍ကိုကိုလည်းရစ်ပရောဟိတ်အရာ၌ခံထားရကြမည်ခုနှစ်ရက်စေသောနောက်အထမနေ့၌၎င်းထိုနေ့မှစ၍၎င်းယေဘရဟိတ်တို့သည်ယေပလင်ပေါ်မှတင်တို့မိရှုရာရစ်များနှင့်မိတ္တဟာရရစ်များကို ပူဇော်ရကြမည်ငါသည်လည်းသင်တို့ကိုလက်ခံမည်ဟု အရှင်သာရဘုရား မိန့်တော်မူ၏